ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်း၌22ရက်9လ2009ခုနှစ်တွင်ဟောကြားတော်မူသောသံဃာကိုယုံကြည်တတ်စေဖို့တရားတော်ဒီမဟာဗောဓိပုဂ္ဂလာနဲ့သူ့မှာကျုပ်တဲ့ပုဂ္ဂိုလ်ဘုရားကိုချုပ်လို့ရအောင်ဆောင်းရတယ်ဘုရားဘုံတော်နန္ဒလည်းဒီလိုနန္ဒလည်း မှန်ပါပဲသူ့ကိုသူ့ကိုနေရာမျိုးဝိုင်းမှန်နေတယ်ဆိုဒီကိန်းကြီးမှန်ပါမှန်ပါဝိုင်းမှန်မှာဟဲ့သူ့ကိုနေရာနဲ့သူ့မှာဖြစ်နေတာသူ့ကိုနေရာဖြစ်နေလာလာမလာလာဟဲ့သူ့ကိုမကြည့်ဘူးဟဲ့ပြီးတော့ဟာလားကိုယ်ဘာသာယူယူယူကိုယ်လူမျိုးဟုတ်ဟုတ်မဟုတ်ဟုတ်ဟဲ့သူ့လိုက်လာသူ့ကိုမစလင်လည်းမညာသိလည်းမညာဘူး တိုင်းဒီတိုင်းဒီနာမမဟုတ်ဘူး။နိုင်နာသူလို့ဆိုလို့တော်ဘူးဘူးဆရာတော်ဘုရားကြီးတဲ့ဓမ္မလို့ဒေါက်တာဖြစ်ဆုံးတော်တို့ဘာလို့သွားပြီးဒီကနေ့လေးပြီးဥဒါပါမဖြစ်သွားကြတာလေကွ။ဒီဟိုဒီဟိုကအာရောမတို့ဒီလိုကွ။ဟင်အဲ့ဒါတွေကိုဖြစ်သွားကြတာ။ဘာလို့တူတူမတူတူကွ။ဟိုဒီမောင်ကြီးတို့ကဒီမှာပါလူမျိုးကြီးတို့ဒီဒီဒီဒီဒီကတာမတ်ဒီ ဒီဒီချာတာမှာဒီတော်ဥဆောင်ပြီးပါပါဗျာဟိုမှန်လုံးသားကြီးနဲ့တုံးစီတိုက်ရှင်ပါပါဗျာအမတ်တော်ကြီးတဲ့လားဟိုသူသူချင်းဆိုတော့အဲဒီဒီချာတာမှာတော်ကြီးကသူကဘာဖြစ်နေလဲဟိုသုဒ္ဓဘာသာဖြစ်နေတယ်ဟိုမန္တလေးမှာကွန်စီဝင်ကျုပ်ဖြစ်နေသူလက်ကျင်းသူကနှစ်ဖက်မှာထောက်ရက်အဲဒီကဘုရားဘာသာဖြစ်တယ်သူစနေနေနေလို့ ဘုရားဘာသာဒီတက်ဆောင်ပြီးတို့အဲ့လိုမှတော့နောက်ချအုပ်ခုပုတ်ပဲအဲ့ဒီကောင်ကရှိနေနောင်ကဟိုရှိလို့မဟုတ်ဘူးအဲ့လာကြဟဲ့သူဟင်တော်မကြီးတော်ရင်တော့ပါကိုပါရတာလေမာလုံးတို့ပြီးတိုက်တယ်ကွလာရင်ဝယ်ပါဘာသာနဲ့မဆိုင်လူမျိုးနဲ့မဆိုင်ဟုတ်နော်လူလူမလူပြီးပြီးမပြီးလာလာခုနတော့ငါမသားရေလိုက်ကြောပြီးပြီ ပုတ်ကလာဆိုအဲတော့သူတို့ကဘာပြောတော့ဒီကဘာကြီးမူးလာပြီဗျာတဲ့အရှင်ဘုရားမြတ်မေတ္တာပွားပေးပါအဲ့ဒါတို့တို့လျှောက်တယ်ဟဲ့ဟဲ့ဒါသူတို့ကလျှောက်တာသူတို့ကလျှောက်တာအဲသူကသူတို့လူတတ်တာမမဟုတ်ဘူးပဲအဲ့ဒီမှာဒေါက်တာဘူဘူဆိုတာကလိုက်ပြီးတော့ဂျာဟာစကပြန်လို့ပါကိုယ်ကြီးလာတော့မတ်တော်ကြီးကမလုံးမနေဘူးအောင်တယ်ငါထောင်တာပဲသူတို့လား ဗမာလူကိုပြုတ်နေအောင်တတ်တာအဲဒီအင်္ဂလိပ်မှာကြီးရမပြောဘူးညအဲဒီတို့ဟာကြီးဟိုနောက်ကကမရှိရတဲ့ငါလူမျိုးမှငါလူမျိုးငါဘာသာမှငါဘာသာငါတိုင်းပြည်မှငါတိုင်းပြည်မျိုးသူသိတာကြီးအာလုံးလူမျိုးတူတူမတူတူဘာသာတူတူမတူတူတိုင်းပြည်တူတူမတူတူအကုန်ဟိုဘာသာပြန်ပြရမယ် အဲသူများတွေကတော့ပြောမှုပေါ့။သာပြေပဒံဘာမှကြည့်ရတော့သူ့ကိုတိုင်းကြည့်ပြီ။ဟာအဲ့ဒါဒီဘောင်းကြီးနေနေဘောင်းနဲ့နေနေမှာမနေနေတော့လိုက်တာ။ဟင်ဟင်ဒီဘာလို့ဘောဖိုက်တာတော့ဒီနည်းဟင်ဟင်အဲ့ဒီလိုပဲတော့သူကလည်း ဒီလိုမျိုးရင်းနှီးပါလိမ့်မယ်ဟင်ဒီကနာမည်နဲ့နေတယ်လို့ပြောတာအရင်ကဖြစ်နေတာဒီလိုဟင်အဲတို့နိုင်ကင်းမချမှုကိုတည်ဟုတ်နော်ဟင်အဲတို့ဒါနာပုဂ္ဂိုလ်တွေအတူတူဘုထုပြန်ပြီးတော့အချိန်မှမှဟောလို့ရရှိဒီမှာပြောတာတော့အချိန်မှနေတယ်ပုဂ္ဂိုလ်အာယုံတို့ရဲ့အချိန်မှတယ် အတိတ်ကိုအာရုံပြုမှလည်းလို့ရှိမှမယ်ဟင်ပုဂ္ဂိုလ်တို့မိဘတစ်ပါးကမွေးတာပဲဆိုဘူးလို့ဘူးလို့ပဲဗမာကမွေးဗမာကြီးပါမှာပေါ့ပေါ့ဟင်ဒီကနေ့ကဗမာကမွေးဗမာကြီးပေါ့ဝေစီလုံးကြီးပေါ့ဝေအဲ့ဒါပြည်သားကြီးပြည်ကြီးကမှညနေမျိုးနဲ့သွားနေကြတာဟုတ်ကဲ့ဒီဒီအဲ့ပြည်ကြီးပြည်သားကြီးဟဲ့မိမိကြီးတော့ဘုံလုံးလို့ရှိနေတယ် အမေရိကန်မြန်မာဝင်နေပါဘူး။ဒီမှာလည်းဝင်နေပါ။အာလာမေယူဟာဒီကော။ဒီဒီအချိန်တူဖို့အချိန်မှမှုပြည့်လူတွေ။တို့ကပုံကိုသွားပြီးဟိုတို့ဒီလိုလည်းပြောတတ်ပါလို့နေရှင်နေတဲ့သူနီးတဲ့လေဒါပုံကိုပါ။ဒီထဲမှာတော့ဟိုအင်ဘူအော်ဘူကလုံးတာမဟုတ်ဘူးလား။ဒီနေရှင်တွေကလုံးလုံးထားလား။ ဟုတ်ပါဘူး။ဒီသူကြီးကလုံးလုံးထားလားဟုတ်ပါဘူး။ဘယ်သူကလုံးထားတော့ဒီလိုအောင်ကလုံးထား။သူဒီပုဂ္ဂိုလ်ကတော့သူနေသေး။ဒီရေရှင်နေသေးခေါ်မယ်။အာဟုတ်ဘူး။ချိန်ကြီးမနေနဲ့။နေလို့ကြီးယူလို့ယူရတာလေ။နေလို့ဒီပေါက်လို့ငါလည်းပေါက်တာပဲ။အာဟိုဒီလိုပေါ့။လာနေမှလူပြီးတာပေါ့။ အေးအေးအကျင့်ကုန်ကြတော့မတူဘူးလေဒါဝိမှုဆရာတော်ဘုရားကြီးတို့ကတော့တို့လူတွေလူမဟုတ်ဘူးတာဝဘုံကိုအောင်မပြောနိုင်ဘူးဒါပဲမျိုးသူတော်လို့ပုဂ္ဂိုလ်ကြီးနဲ့လိုက်တာဘူးကျဟင်ပုဂ္ဂိုလ်ကဘာမှမပြီးနေဘူးတန်ခါကုံကလူချင်းသားတဲ့လူတွေဟဲ့နေလို့ခုဖြစ်နေတဲ့လောကီကိစ္စတွေကဘာမှပြောပါလိုက်တာမဟုတ်ဘူးတန်ခါဘေးဒုက္ခပုပ္ပတိပုနေနေတို့တန်ခါကုံ ဒါကြောင့်အကျင့်ကိုကပြောတာအကျင့်ကိုဒီကမဟုတ်လားတုပ္ပတိပါဏဘာကောင်းအကျင့်ကြီးလဲမပြောတာဟဲ့ဟင်တုပ္ပတိပါဏတုပ္ပတိပါဏပါဠိလိုဟင်ညာမလိုကောင်းကောင်းကျင့်နေတာပုခန္ဓာကိုအကျင့်ကိုရှုနေတာအဲ့ဒါတုပ္ပတိပါဏအဲ့ဒီတိုင်းတစ်ချောင်းလဲသွားတာအူစုအဲ့ဒီတိုင်းနှလုံးသွင်းမှန်ညာရဒါသာနာနဲ့ကြုံရင်ကျင့်တဲ့စိတ် လူနဲ့သာသနာကျုံတုံးကျင့်ဝတ်ကျင့်တိုက်တဲ့အကျင့်ကိုကျင့်နေတဲ့တာမိသိလို့ပြောတယ်။တာမိသိပฏิပါဏဆိုနေလို့ရုပ်နေတာမဟုတ်ဘူးလား။မှန်ပါရဲ့။အဲ့ဒါပုဂ္ဂိုလ်ပြောတာမဟုတ်ဘူးလေ။ညံပြောတာ။ညံပြောတာပုဂ္ဂိုလ်နဲ့ဘာမှမဆိုင်ဘူး။တောင်တော်အောင်ဆရာတော်ဘုရားရှင်ကသူ့ကိုတခါလေးရင်မွေးတော်လေးဘာလေးနဲ့ဝိုင်းပြီးတော့ရေချုံပြီးပုတ်ပြီးတိုင်းအော်ရဲဆိုတာကိုအောက်က ငါဘုရားဘုဟာတိနာဘုရားတိနာဘုရားတော့ဟင်သူဒီလာလေလူဘဝတော့သူဘဝလို့လုပ်ပြီးလို့သူဘူးနော်ဟင်ဟောရာဂိတာပြီးလို့ရာဂိတာဖြစ်သွားတော့မှလေအဲ့ဒီအဲ့ဒီခါကျတာဗျာဒီလာဒီလာဒီလာကလူလာတဲ့ပုံပြီးနေတယ်ဒီဒီကိုဘယ်နာမှာသုံးတယ်လို့ပြောလို့မရဘူး ဒီဟာရဲ့ကုန်တာတိလေအကျိုးတွေဘယ်မှာဖုံးရလို့မရှိဘူးဟင်ဟုတ်နော်ဟင်ဟင်အဲဒီလာကုန်ပြောတာဒါမှတန်ခါကုန်ကုန်အောင်မပြောနိုင်ဘူးခဲရမှာဒါတော့ဝင်ကြတော့ဘုရားကြီးအမြဲပြောသွားတဲ့စကားဘောင်းဆောင်ပုဂ္ဂိုလ်ရဲ့လိုက်လုံးလုံးဟင်ငင်တို့လိုဟာတွေကြီးတယ်ဒီလက်ထက်ကုန်လာတယ်ဟင်ဟင်ဟုတ်လား အဲမြန်မာအတန်နဲ့ညီမျိုးလိုပဲအဲဒီမြန်မာအတန်ကဘာမှမရှိဘူးဆိုတော့ဘာမှမဟုတ်ဘူးသူမှတော့တတ်ပြီတောင်ကမှာရှိနေတဲ့ဒီလာနဲ့နေတာတွေ့နေဘာမှမဟုတ်ဘူးညီမျိုးလေးရှိတဲ့တရားဘိနဲ့ဆိုတို့စီရနာသိတာဖမ်းဆိုဘယ်လိုမှမတွေ့တယ်ဟုတ်တရားဘိအားတော့မှယုံယုံတော့ရတယ်နေမျိုးလူကျင်တော့မရဘူးတရားအား အကြီးအသေးတွေရမယ်မှန်ပါဗျာဟင်ဒါကဆုံးဖြတ်မှာနော်မှန်ပါဗျာသူဆုံးဖြတ်မှာဟုတ်ဘူးနော်ပုဂ္ဂလာဟဲ့မှန်ပါဗျာအဲအဲဒီယုံကြည်ရင်ယုံကြည်တော့ရအာဃာကုံကိုပုဂ္ဂိုလ်ကုံတော့မဘူးဟုတ်နော်တန်ဃာကုံကိုယုံရင်ယုံတော့ရဘယ်တန်ဃာဖြစ်ဖြစ်ဝန်တမ်းမှန်ကများအလုပ်သုံးမျိုးလုပ်ကြတို့လူတွေတို့မဟုတ်ဘူး ဒုက္ခလည်းဖြစ်လက်ဝတရားကျင့်ကုန်ပြီဘယ်ဟာဖြစ်ဘယ်ဟာဝတရားကျင့်ပြီးလေမိဘဖြစ်မိဘပါသမီဖြစ်ပါသမီဒါပဲဖြစ်သံဃာကကြည်စီကိုယ်ဆိုလည်းလောက်အောင်သာသနာအတွက်လည်းဒုက္ခကိုအကြောင်းပြုပြီးသရာအပိဋကကိုသာသနာပေါ်မှာယုံကြည်သူများရင်များတော့သာသနာရှိရမှာပေါ့ဥမာမဲ့မြင့်မြင့်ကြီးတဲ့ ဝေါင်းကြီးကပုံပြီးယုံကြည်လို့သာသနာပူစီမှာသူကငယ်သေးတာဟုတ်ပါဒီငယ်ကသူ့ယုံကြည်ပါဘူးတရားတိုက်ဆိုရင်ဟုတ်ပါအေးဟုတ်တော့အေးဘုန်းမနဲ့ဆိုင်တော့ငယ်တို့ယုံကြည်ဘုန်းညာနဲ့သာသနာပူစီမှာပေါ့ဟုတ်ပါငယ်တဲ့ဝေါင်းကြီးကယုံယုံကြည်ငယ်တဲ့သာသနာပူစီအဲ့လိုသာသနာတက်တော့ရှိအောင်ယုံကြည်အောင်ကြိုးပြရတယ်ရဟန်းလားကိုမူရနှုတ်မူရသာသာလည်းမတူတရားဘူး လိုလိုမဖြစ်စီရဘူးဟင်ဟုတ်နော်ဒါအသာနာတွေပြီးတော့တို့ကိုယုံကြည်နေတဲ့တို့နဲ့ပတ်သက်တဲ့ဝိညာဉ်လူမမဟုတ်ဘူးအကုန်လုံးဟင်လူမမဟုတ်ဘူးအကုန်လုံးတို့ပြီးကိုနေကြဟင်နင်းတို့လူတွေတဲမှာလဲဘူတာယုတ်ဆိုတဲ့စိတ်နိုင်ကြနိုင်တာရှိတယ်မစိတ်တမချမ်းတမချင်ပဲမချမ်းပဲအနာချင်းနေချမ်း ဟင်ဟုတ်လားဟဲ့ဟုတ်ပါဟင်သူတို့တွေမှာကဘူတရုံမဟုတ်တဲ့ဆိုတို့လုံကျင့်နိုင်ဘူးတို့လိုလူနိုင်ဘူးဆိုသူတို့ကတို့ကျင့်တာလေတို့လူတာလေဒါလေးအာယုံပြုပြီးသူတို့ကကုသိုလ်ပြုကြတာသူတို့အတွက်ပါလောက်ရတယ်ဟဲ့ကိုကြီးတဲ့ဟုတ်ဘူးဟင်သူတို့အတွက်ပါလောက်ကြရတယ်ဟုတ်ကလားဗျာအဲ့တော့မိမိရဲ့အချက်ကိုအကြောင်းပြုပြီးမိမိလူများဒီ တို့ပါတော့ထောင်းပြီးကျူတိုက်ကျင်းလို့တိုက်ပြန်မှာပေါ့အန္တရာယ်မဖြစ်ခင်လည်းမဖြစ်တဲ့ဟာမျိုးပေါ့ဘုလိုမာလို့ဖြစ်တာတော့ဘာသာဖြစ်ဟုတ်လားဟင်ဘုလိုမာလို့ဖြစ်တာတော့တတ်နိုင်ဘူးထောင်းပြီးကျူတိုက်ကျင်းလို့တိုက်ဖြစ်တဲ့ဟာတော့ဒီပုဂ္ဂိုလ်ရဲ့စိတ်နေတဲ့ဒီလာတော့လို့ပြောဟုတ်ကြဟင်အန္တရာယ်ရှိနေလို့တရား တောင်းနေတယ်ဟုတ်ပါဘူးဟုတ်ကြနောက်ကျောင်းပါလာတော့တောင်းနေဘူးဟုတ်ပါဘူးဒီတော့သူတော့လူကြွေးဘူးဟုတ်ပါဘူးဘုရားတောင်းတာနေလို့လားဟုတ်ပါဘူးသူဟိုဟိုဘိဗတာရာကြီးကိုသူသားကဒါနဲ့ခေါ်တော့မှဖယောရုပ်ကုန်ခဲ့哎，高人老表，我估计气的会，我弄好我会，我把牙给弄毛会，嗯，我今天就奥运会里面，不要把大腿弄飞。 တရားကြောင့်တခါတော့တတ်တယ်ဘူးလောက်ကပါလာတယ်ဘာလို့လဲဘာပါလဲတာလိုက်ဘူးခိဥပိ္ပခာပြောတာဒါကတော့ဘုရားကသူ့ကြောင့်တခါတော့လို့ဆိုထားတယ်သူ့ဒီကိုယ်ဝဲနေတော်တာပဲမာနလို့ဆိုတာဟင်ဟိုတော်တော်နာရဲ့ဒီတော်တော်နာကမူလာဆိုတော့တိုးဝင်းကြီးကိုပဲပဲမာနနဲ့ဘုရားဟာဘယ်လိုလုပ်တာလို့ဒါတိုးဝင်းရှိဟင် သူ့ဒီကောင်တော့အပြီးဖြစ်အဲ့ဒါကိုဝိတတုပါကလာတတ်တာဖြစ်ဒီတချီတော့သွားပြီးတော့ပေါ်လူပြောလူကလက်ချီရတယ်သူ့ကြီးကြတော့သူ့တော့တော့ဗာနေတတ်နိုင်လေခရောင်းနဲ့သာလွဲရသည်ဒီတဲ့ရေဝဲရှင်တို့ဘာရှိတို့ကိုကြည့်ဘူးလို့နောက်တော့ပါလာရင်တတ်နိုင်ဘူး他们就在因为的，那屁股那屁股安住了，大卫一万， ဟုတ်နော်ပြီးတော့ဒီမှာနောက်ကသုဝိဒကတာပုညတာသက်လို့ဆိုတော့ကိုပြုခဲ့တဲ့ကောမှုဒုက္ခတုတ်ကြည့်လိုက်စေတနာတော့ဒီဖြစ်ထားတာလေရှိတယ်ရှိတယ်ဟိုတိုင်းဒီတိုင်းဒါကိုဘုရားဘယ်နဲ့စုကြုံမှလည်းမသိဘူးဘယ်နဲ့ကပားနေကမှလည်းမသိဘူးဘုရားတဆူမဟုတ်တဆူသိလဲဟုတ်ပါရဲ့အခုဘုရားသိတာနဲ့ထူးချင်လိုက်တာတန်ခါသိတာနဲ့ထူးချင်လိုက်တာဆိုတာနောက်က စာစိတ်နဲ့စေတနာကြောင်းဆိုအဲ့တော့ဒီဒီလူတွေဘုရားတွေထူလို့လားဟဲ့လူတွေဘာသာတွေထူလို့လားဟဲ့အဲတော့စာပါလို့ဟဲ့မပါဘူးထင်မလို့လေဟုတ်ရအဲ့တော့ဘုရားသူဘယ်လောက်ကတို့ဒါတွေဒီလိုတာမလို့ဒီဘယ်တော့ကသူ့ရဲ့ဒိဋ္ဌာတုတ်တယ်နော်တကယ်ဘူးဟုတ်ပါဘူးအမိုက်ထိုးလို့မပွင့်လာတာအဲ့ဒီရှင်ဒီတမန် ဟင်အမိုက်ဖို့နေလို့လို့ပြောအမိုက်ကဘယ်လောက်ဖို့အဲ့လိုလေ။မြေကြီးအမိုက်ပဲပြီးတော့မဟုတ်ဘူး။မြေအမိုက်ပဲလို့ပုံနေတယ်။မသိပါဘူးဗျာ။ဟင်။အော်အာရာမေမျိုး။ဟင်။တော့ဆရာကပို့ချင်ပါတယ်ဗျာ။တမောတက်ချင်ပါတယ်ပြောရဗျာ။ဘယ်လိုရအောင်လဲ။ဟုတ်တယ်ဆရာ။ဟင်။ အာရုံတွေလို့ဟူမြေတို့တောက်ဒီမှာစေကောင်းရနေကြတဲ့သာသနာပါခေါ်တယ်။ဟုတ်တယ်ဘောရတာစီကသဗ္ဗရာသက္ကောစေဇူလာပြမတဲ့ကြည့်တယ်တူပါတော့မှဟိုခြံထဲမှာသူမြေတွေကမြေတော့ဝတ်တာကြီးကလေးဟုတ်ဟုတ်ကလားတရားရှိသရတော်လားဝါရတရားလားသရမှာ ဒီလိုပြမလာမင်းအေးမလားအာသာတော့ဘုရားထောက်ခေါ်ဟင်ဒီဘာသာတော့ဘုရားထောက်ခေါ်ကျွန်တော်တို့ဘုရားမရဘူးဒီရောဘူးရှင်ဒီဒီကောင်းတဲ့ကောင်းတဲ့ကောင်းပါအမှန်ပါဗျာကောင်းပါ ဒီမွေရင်းမွေလဲကောင်းဒီဒီမွေရင်းမွေလဲကောင်းဒီကောင်းဒီဒီပြာတလုံးတယ်ဆိုတော့ဒီဒီပြာဟင်ဟင်အဲ့တို့ဒီနောက်ကျောင်းကရှိနေတဲ့ကုသကဝိခံတုတ်ပြီတို့မှာကလောဘကလည်းမနေဘူးဟုတ်ပါဗျာဟုတ်နော်ဟင် ဒေါသဆိုတာမူရေးတွေကတင်တယ်ဥဝေးဆိုတာမကျေနပ်လို့ပဲဒေါသလို့ထွက်လာတာဟုတ်ကြတယ်ဟင်အမေဝန်ထဲမှာမခံကြီးမခံတာဖြစ်လို့မကျေနပ်ထားလည်းပါတယ်ဟုတ်နော်ဟိုအမေဝန်ထဲမှာစားပြာဆိုတာကိုမိခင်ကချက်ကျိုးကနေပြီးတော့မိခင်စားတဲ့ဩဃာတတိလေးအဲ့ဒါလေးကိုဟိုတို့ဘာလို့ဆေးရုံမှာညမှာအစာမသွင်းရတဲ့ပုဂ္ဂိုလ်နှခမ်းယူဆိုရတယ်လေးတော့ဆက်စားရတာ ဟင်မှန်ပါဘူးအေးမှာဘူးမှာပါဆုံးပါဗျာဟင်အစာမစားရတဲ့ဟာတွေကျတော့နှခမ်းရည်လေးတော့တမှုဟင်ဆိုရည်လေးတော့ပြရတာမဟုတ်လားတဲ့တော့ကားရတော့စာလို့ပေါ်လာလဲပါတယ်ဟဲ့ဟင်ဒီကိမိုက်ကထွက်လာကြတယ်ငိုထွက်ရတာဟဲ့ဒီထွက်တာလည်းရှိပါရှိပါဘူးဘုရားတရားဟာအဲ့ဒီကလေးကဖုံလာတိုင်းငယ်သူငယ်သူကြိုက် နေတော့ဘူးဟဲ့ဟင်ဟင်ကျေးဇူးမကျေးဇူးကျေးဇူးကြကျေးဇူးကြတဲ့အဖိုးကြီးကြအဖိုးကြီးကြတဲ့အကြိုက်ကဘယ်တော့မှပုံဘူးအကြိုက်ဆိုင်ကဘယ်လိုများလို့လဲများပါတယ်ဗျာဟင်ကြိုက်တာမရတိုင်းမကြိုက်ရတာလားဟဲ့များပါတယ်ဗျာဟုတ်ကဲ့ဟဲ့ကြိုက်တာမရတိုင်းလေမကြိုက်ရတဲ့အချိန်ပေါင်းလဲမမဲဘူးခဲ့ဟင် ကြိုက်တာနဲ့မကြိုက်တာကြာနေရှိသေးဘူးဟိုတို့ဟာနဲ့ပြောရင်တော့ရံလူကြားကိုဟိုဘက်ဒီဘက်ပါပဲညာညာပဲဟိုဘက်ကတလဲရိုက်တဲ့ဒီဘက်ကတလဲရိုက်ရိုက်နဲ့ကြိုက်တာနဲ့မကြိုက်တာရိုက်တဲ့အတွက်မောပန်းပြီးဒီကိုနေငေါ်တဲ့မောဟမိုက်ကဟိုဘယ်လောက်များသွားလို့ရှိဟင်ပြနေတာလေမောဟဟဲ့အခုလိုလေးပြနေဟိုမြင်းမြင်းကြီးတို့ရှင်တို့ဥပ္ပုမှပေါ့ဘာလဲဟင်မိဘကမတဲခင်ကဒီတိုင်းပဲ ချမ်းသာတယ်တေရုရဲ့ဒီတိုင်းအောက်ကမင်းပြရင်းထိုးပါများလာရင်ပူလာပြီးအိုးဘူးတယ်အိုးဘူးပြီးရေဘူးတယ်ရေဘူးပြီးထူတယ်ထူပြီးပွတ်တယ်ပွတ်တော့ဟိုဟိုမြည်ရတယ်ထွက်လိုက်တာ ညာသာနေဦးဖြစ်တယ်ဟုတ်ပါဘူးဘုရားလည်းဘောဘောဘောဆွေရဲ့ဟုတ်ပါဘူးဟုတ်ပါဘူးဘုရားကျေးဇူးဒီလိုမျိုးသာမတားရဲ့ဒီမှာဖိုက်ဘူးအေးအေးဆိုရင်ဒီလိုဘာသာနာမည်ရဲ့နေတော့နေလည်းနာမည်ရှိနေတယ် ဟင်ဘယ်ဘုံနေလဲဒီလိုနေရအမောလာမင်းလည်းတော့ကြောက်တယ်မလားဒီမှာအဲကောလောဒီလေအမေရိကန်ညီမတုံးကြီးရနေဟောဟေးဟေးအေးအေးတို့တော့ကြောင်းတန်ကြီးကအများကြီးရှိနေတာဖုံးနေတာအဲ့ဒါလေးရှိတယ်လို့ဟေးတရားလာတို့ကာလာတာကာလာသမီး အဲ့ဒီချိန်ကသာပုံဖို့ဖြစ်ဟင်ကာလာဘာကာလာသမီးတို့ကနင်းနေဖို့ဖြစ်ဟင်ဒီလိုရတော့ကြလို့ချီတွင်လို့ဒီကမှနင်းနေစိတ်တော်မရှိဘူးဖြစ်နေတာဟုတ်ပါပြီ။ဘုရားပါပါလေ။ဒီလိုသိရှိသေးလို့လား။ရှိပါဘူးဗျာ။ရှိဘူး။နေပေါ်ရတဲ့ကဘောလုံးစိတ်နဲ့နေရပါ။ဟုတ်။ဒီနေသိနေတာပုံစံမျိုးကြရတာတခြားသိချင်း။ဟုတ်ပါပြီ။ဒီအချိန်တော့အချိန်မှလာလေ။မလာရင်လည်းတမျိုးလာရင်လည်းတမျိုး။ ဟင်ဟင်ဘယ်လိုကိုကောင်းတာလဲကိုကောင်းတယ်ဘယ်လိုလုပ်လို့ကိုကောင်းဟင်ဟင်အဲ့ဒီတော့ဘယ်လိုကောင်းပါ့မလဲအာဟောင်းနေမှလည်းအောင်ပါလို့ဟင်သူဒီလိုဆရာတော်ဘုရားကြီးပြောလို့ဘုရားရှိခိုးတာတော့ဩကာသဖြောင်းရမရှိဘူးဘုရားရှိခိုးတဲ့စကလုံးနဲ့ဒိတ်တော့မပြီးဘူး ဘုရားရှိခိုးတဲ့ဘုရားပင်ပင်သိရောက်တာမရှိဘူးဟုတ်အားဖြင့်တို့တို့ကနာကပြနေတာလေသူရိုးလို့ပြသူရိုးလို့ပြဒီလိုကနှုတ်သီးတို့ကောင်းတာပါလေသူရိုးလို့ပြတယ်နော်ဟုတ်ဒီစာပါအဲ့ဒါတော့တုတ်ဘူးတော့တပင်းလေးရပါဘူးဟုတ်တော့တပင်းလေးတို့ထားရဘူးဘယ်တော့မှမဟုတ်စိတ်ထားလို့စိတ်ထားကြမ်းခါရသည်ဘူးစိတ်တော်လေးကြိုက်လို့ ဒုက္ခပိခံရတာပဲမကြိုက်တော့လည်းမကြိုက်တော့ဒုက္ခပိခံရတာပဲဟုတ်လားတို့ဘာလို့ပြောရင်တော့ဟိုကောင်းတဲ့ပြောရင်တော့ကြိုက်တော့လည်းကြိုက်ပြီးဘာမျိုးခံရတာစီကုံမလို့ဘာပါဒီဘာမျိုးဝင်မလို့စီကုံနေဘာပါကိုယ်ကကျန်ရအောင်ပြီးရတာဘာပါမကြိုက်တော့မကြိုက်တော့ဒီဘာမျိုးခံရတယ်လို့စီကုံနေလို့ဟင်ဘာပါတော့ကလာပြေရောက်ပဲစီဟုတ်ကြအဲလောဘဒေါသတွေတော့ဟိုတို့ဒီပါဒီကြီးတွေပဲ ဟုတ်ကြဟုတ်ပါဗျာအဲအဲဒီနောက်တွေးခြင်းခြင်းဒုထားရင်ပုပ်ပွတ်ဆုံးတဲ့ပုဂ္ဂိုလ်တွေကစိတ်ကုန်လို့မှအေးတယ်အေးလို့ရမအေးလို့ပြောက်မှာပဲဟုတ်ပါဘူးအင်းကြတစ်ခုပေါ်ကိုတိတ်တဲ့စိတ်မကြနိုင်တဲ့အတွက်ဘယ်ဟာဖြစ်ဖြစ်တိတိကျကျမရှိဘူး ခြေတုံချတုံတင်ရပြရမယ်အဲ့ဒါကမောဟပဲဟင်ခြေတုံချတော့ဘောနဲ့ဘယ်ခါပြပြလို့အများမှာပဲဗျာအာလို့ကောင်းတာလားနေမကောင်းပါဘူးဗျာအာနေဒီဆရာကစီလာဖို့ခြေတုံချတယ်ဒီလိုဆရာမောဟပဲအေးငါကလာလေနဲ့အရင်ကပြီဒီမလာလေငါချမ်းသာပြီအခုပဲမောရပြီနော်ဟင်ဟင် အဲမလာရင်ရမယ်လာရင်မရဘူးကိုနေလို့ပြေမှာပြေးရမှာကပဇာကလည်းအထုတ်ဖြစ်နေတာဟုတ်ဗျာဟင်အဲနေလို့မလာရင်တော့အထုတ်မှုတဲ့ချင်းအဲအောင်နေလို့ပြေးနေတော့ချင်းညမတော့ဟုတ်နေတဲ့ချင်းပဲဟုတ်ဗျာဒီအခုညမတော့ကထားတာဖြစ်ဒီတနေ့လာလို့ဒီတော့ဘာပဲဒီလိုလာတော့ရတာဟုတ်ဟင်ဟင် အဲအဲ့လိုတို့မှာမိုက်တွေဖုံးနေတော့ရှိတဲ့ကံပွင့်နေမှာမပွင့်နိုင်ဘူးပြီးတော့အကျိုးပေးရအောင်ဆိုပြီးတော့ဘာတွေညာတွေနဲ့လုပ်တာနဲ့လောဘနဲ့လုပ်တာကိုယ်ကအလောဘနဲ့စုံသေးခဲ့တဲ့ပုသူကလောဘနဲ့ဆိုလို့ဘယ်တော့မှမရဘူးဟုတ်နော်လူကြီးဟင်းနဲ့လုပ်တာထင်တယ်လူကြီးဟင်းနဲ့ကြိုးစားရမှာဘူးလားမှန်ပါပါဟင်မှန်ပါပါဉာဏ်နဲ့ဝိရိယကိုရှင်းမတူဘူးဆိုလောဘကနောက်က လောဘခိုင်းတာတို့လုပ်နေရတယ်လောဘခိုင်းတာမလုပ်တဲ့ဟုတ်နော်ဟုတ်ကဲ့ဟင်လောဘသာဒုသာလို့ဆန္ဒလို့ပြောဆန္ဒကဒါကိုပြုလုပ်ခြင်းဒါတင်ကမောဒီဒါတင်ကလောဘဒီဘာတင်ကဆန္ဒဒီဘာကြီးကဆန္ဒရှိရမယ်ဆန္ဒအာဇီဝဝရိယလိုက်တာဟုတ်နော်ဆန္ဒမတော်ဝရိယမလိုက်ဘူးဘယ်ကိစ္စဖြစ်ဖြစ်ဆန္ဒကြီးဝရိယလောက်ကလည်းရတာ ဟုတ်နော်ဆန္ဒကြီးမှဝိရိယလိုက်တာအဲဆန္ဒရှိအောင်လောဘတော့မရှိအောင်ကြိုးစားခြင်းနဲ့ဆန္ဒရခြင်းနဲ့လောဘရခြင်းနဲ့ရတာမှလို့ကြိုးစားမှရတာမဟုတ်လားဟုတ်နော်ကြိုက်နေရတာမှကြိုးစားမှရတာအဲ့ဒီကြိုးစားတဲ့နေရာမှာသင်္ကန်းတော်တော်ဖြစ်စီကညာမဲရပါရညာဥစီရလူလူလူအိဋ္ဌံရဖြစ်စီရဘူးအိဋ္ဌံက ဟိုလိုညာဦးမရှိဘူးလေခါဦးစီးတာလေဟုတ်နော်ဒေတာမှညာခါဦးစီးတယ်တို့လူကညာဦးစီးရမယ်ဟုတ်ကလားညာဦးစီးတော့တက်တာဟုတ်နော်ညာဦးစီးတော့ချမ်းသာတဲ့ပေါ့ဟုတ်နော်ညာဦးစီးတော့အစွဲအထိမကြမ်းရဘူးပေါ့ဟုတ်နော်ဥမာမပူရတဲ့ဟိုကိုင်းတဲ့ကမြက်ခုပါတော့အပူသက်တာတို့ညာလေးခံပြီးခံတော့ခံတော့တက်တာတို့ အမှုတနာဘောဟုတ်ကလားဒီဒီလိုဟိုဘာလို့ကိုယ်ကမောဦးတယ်လို့ဒီတိုင်းတိုင်းကဘာနဲ့တိုင်းလို့ဟုတ်ကလားဟဲ့တဲ့လက်ခုလက်ဆိုင်ဒီတဲ့ငွေလက်ခုပါရတယ်ဟင်လူလူလူလူလူအလူအဲ့ဒါတော်တာညာပါမလူဒီတိုင်းလူလူလူစုပ်ပေးဘူးဒီတိုင်းလူလူလူကြတာလို့ ဒီတော်ကဟိုခန္ဓာ၅ပါးတဲ့ဘာလို့ဝင်နေလဲကြားတာဘူးကွဒီဒီကွာတော့သူဒါဆွဲရပါတာကြိုက်ရင်ကြိုက်ဟိုလူကြလာပဲပြီးတော့တယ်ကြိုက်ရင်နိုင်တာပဲပြီးတော့တယ်ကြိုက်ရင်ကြိုက်ဖို့ပဲပြီးတယ်ကျန်တာဘာမှမသိဘူးဟုတ်ပါဘူးမင်းမင်းလည်းပြီးတယ်ဘာမှမသိဘူးအဲ့ဒါညင်ညင်ညင်တန်ညင်ဒါကဘာလို့ညင်သူဝင်နေတဲ့ခန္ဓာမှာပါတဲ့ခန္ဓာ၅ပါးကအုပ်စုတွေလာညင်ဒီခန္ဓာမျိုးကသွားပြီးဒီဒီပတိပဲသွားတယ် ဟာရတဲ့ညာဝင်သွားတာအဲ့ဒါလူတတိပါမလူတတိမမလို့ပညာမှတ်နေဆိုရင်ဒီစီမာရီနဲ့ဘာမှမနေခုမဟုတ်ပါဘူးအဲ့ဒါကစမကြီးဟုတ်ပါဗျာနောက်အလေးညတော့ဒါဂျင်းဂျင်းဂျင်းဂျင်းအေးပါဗျာအေးအဲ့ဒီလိုခိုင်းတာလို့ရတာပဲညင်းနေဆိုညင်းမရှိချာဘူးသူကခိုင်းတာလို့ရတာညင်းရော ရေးရဒီကောင်ကြီးကတော့ဘုရားကြီးကိုသိတယ်ဘာလို့ပါလဲဝိဝိပါရင်ရေဝမ်းညာပါသူကခိုင်နာလုပ်နေရတာဟာပုတ်ကလာဟင်ဟင်အဲ့ဒီဝင်နေသွားနေမလို့သူညာကိုတော့ဟုတ်နော်ဘာမှတော့ဝရိယပါဝရိယကြီးတော့သင်္ကန်းတော်လို့မလို့ပါညာမြေတော်ဦးစီးရပြီဟုတ်နော်ညာဦးစီးတဲ့ပုဂ္ဂိုလ်တော့ပါတယ် ညာဦးရဲ့ပုဂ္ဂိုလ်အစွဲအချင်းမကြရင်ဘူးဟင်ဒီလိုသွားတဲ့ချီရာတို့ပြုတ်ထံလို့ချီရာပျောက်ပြရမယ်နာယုံပဲလူဖြစ်လူအာယုခံစားမှာပေါ့ခံစားဘုရားကမခံစားဘူးလို့ပြတင်ထားလို့ရှိဘူးခံစားတဲ့နေရာကကိုယ်နဲ့ဉာဏ်နဲ့ခံစားဖို့ဒါသာပြောထားတာလေဟင် ဟင်သူကကောင်းတဲ့ထင်ခံစားလာမလို့လားပေါ့။ကောင်းမကောင်းအဲ့ဒီတုံတုံညာနဲ့ရှင်တုံခိုင်းတာလေ။ဒီနေ့မှတော့ရတာ။သူဘာလို့လို့ကောင်းရှင်လို့လုပ်တာမဟုတ်လား။ကောင်းတာဟုတ်တော့ဘူးအဲ့ဒီကိုကောင်းတဲ့ထင်ပြီးလုံးနေတာကိုတတိနဲ့အဲ့ဒီမှာခံစားကြည့်ရင်သမ်းပါ။အဲ့ဒါကညာ။အဲ့ဒါကြောင့်မကောင်းဘူးဆိုတာသိတာလား။ဟင်ကောင်းတယ်ဆိုတာလည်းသိတာမှာမကောင်းဘူးဆိုတာလည်းသိတာမှာအကျိုးရှိလိုက်တယ်လည်းသိတာမှာပဲအကျိုးမဲ့တယ်ဆိုတာလည်းသိတာမှာ ဟုတ်လေအဲ့ဒါနဲ့သွားရတာအဲ့လိုတို့လောဘမပါခြင်းဟုတ်ဟိုနေစေလောဘမကြီးလားလောဘမပါခြင်းငြိမ်ရဲ့သွားတဲ့ပုဂ္ဂိုလ်မှဟိုတော့ကြောင်းခံအမှိုက်ကြီးလောင်အမှိုက်ကြီးလောင်မှရှင်ကပြည့်မှာဟိုရှင်ကဟိုအမိုက်အောက်မှာမဟုတ်ဘူးလားတို့လုခဲတဲ့ရွှေတွေလေဟင်ကုသိုလ်တစ်ခုပြုရဲ မလူကျေစုနဲ့ဆက်လိုက်တာအာလောဘနဲ့ဆက်လိုက်တာရှင်ကြီးပြောဟုတ်နော်အဆုတ်တည်သွားရင်ရှင်ကြီးပြောဟုတ်လားဟဲ့စေတနာမှာနှိပ်တည်သွားတာကိုအဲ့ဒီဟာကိုတို့ဒီကအဲ့ဒီငြိမ်လို့ပြုလို့လောဘမပါမှကိုကုတုကောင်းတာလုပ်ထားတဲ့ကုတုကဒီကကောင်းရဲ့စိတ်နဲ့မဆွဲလို့ရတာဟင်အခြားနေရာတော့မသိဘူးလေမြင်မြင်ကြီးတို့ဟိုကျောက်လာမှာဖရာတေတုံးကဟင်ကျိုးဆိုတာရှိနေတယ် အဲဒီမှာနိုင်ငံတော်ကဟိုတို့ဟာကရင်းနှီးတိုက်ဆိုင်ရင်းနဲ့သူတို့ဘာကူတင်နေလေဒီနေရာရင်းနှီးရှိတဲ့သူတို့နေရာမှာဆယ်လမပိုက်ကြီးနှုတ်ထွက်ဖြစ်တာဆယ်လမပိုက်ကြီးသူတို့ရင်းနှီးဘယ်လောက်မှရှိတယ်ဆိုတာသူတို့ရဲ့အချက်ပြကိရိယာတိုက်ထုတ်ထားတယ်နောက်ခဲ့ဒီဒီအဲဒီဆယ်လမပိုက်နဲ့အဖြစ်ရင်းနှီးတဲ့ဟောထည့်ပြီးတော့အဆိုးရှင်နဲ့ပုတ်ထားတယ်တိုက်ထားကြတာ အောက်ကပေါ်နေတဲ့စဲလူကြီးမှလည်းစဲလူထောင်တဲ့အောင်စဲလူကြီးသားရှင်နေရှင်နေနဲ့စိတ်ကြီးမှရပြီဟင်ရှင်နေရှင်နေနဲ့စိတ်နှုတ်လို့ရမှာလားဟုတ်ကလားရှင်နေရှင်နေနဲ့နှုတ်ရင်လည်းဟုတ်ပါဘူးကောင်းမှုကိုကောင်းမှုနဲ့မှဆွဲလို့ရတယ်။ဒီလိုလောဘနဲ့လိုရင်းကိုကျွေးမယ်နဲ့မပွင့်တာ။ဟုတ်ပါဘူး။ဟုတ်တော့ ဒီလိုဘာနဲ့လိုက်နေလို့ပြည့်နေတာတွေမတွေ့မှာဟုတ်လားလောဘအပဝရိယတိုးလိုက်ဟင်လောဘအပဆန္ဒတိုးလိုက်သံပါဟုတ်လားဆန္ဒတိုးလိုက်သံပါဝရိယတိုးလိုက်သံပါဒီလိုရှိတဲ့ဝိခုနာဟာဟိုနောက်ကနောက်ကျော်လိုက်ပါပဲဒီလိုတောင်းတာပွားနေတဲ့ရင်းနှီးကိုဒီလိုအပေါ်ကိုထောင်တဲ့အောင်အဲ့ဒီဆယ်လုံးမပိုက်အပြည့်နဲ့ဆိုတော့တုံးလို့ကျော်ရလို့ဆိုသူဘုရားသွားတယ်အချိန်ကျတော့သူ့အတူလိုလို ဟိုးဆိုပြီးအချို့ချို့ပို့ပြီးတော့ဒီမှာတော်ဟောကြဒီနံလေးကိုဟုတ်ဒါရေနံကိုရေနံနဲ့ဓာတ်တူရေးစုပ်ထားမဟုတ်ဘူးလားမှန်ပါဗျာသဘောပေါက်ပါလို့ဟုတ်ပါဗျာခုလည်းကောင်းခုကတို့နောက်ကလည်းခုလည်းကောင်းမှုရိခါတုတ်ခုဒီကနေလို့ဟိုလောဘနဲ့ဟိုနဲ့လုပ်လို့မရတာဟုတ်ဟုတ်နော် ဟင်အဲအဲ့ဟိုအမိုက်အမိုက်အောက်ကရှိမပေါ်ဘူးပေါ်ဟေးအဲ့လိုမပေါ်ကြတာဒီကိုလေးပဲကျင့်နေတဲ့တန်ခါရဲ့သီလတော့ပေါ်နေပါဘူးဟုတ်ပါဘူးကိုယ်ကိုယ်တည်းရသားနဲ့မပွင့်တာဆိုတာတန်ခါတော်ဝင်နေတယ် နောက်ကဘာမှမရှိတာတော့ဘယ်လိုမှတတ်မလို့ဟုတ်လားဟင်ဟိုဒီနာမရှိတဲ့နေရာကွာတော့ပေါ်တော့ရမလားရပါဘူးရပါဘူးရပါဘူးဟင်ဒီလိုရေနေတော့ဟုတ်ဘူးလားမဟုတ်ဘူးလားဟင်ဘုမကျမရဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ အဲ့ဒီမှာတော့ဟိုငါတော့ဟုတ်မှမထင်လို့လေအဲ့ဒီမိသားသာလေပြီးတော့လူလူဒီလိုလာရင်ငါလူလူဆိုတော့မဟုတ်လာလို့ဒီမကြည့်လားဟုတ်လားဒီလိုလာလို့ဒီငါအဲ့ဒါဒီဒုက္ခပါပဲဘာလို့ပါမလဲလေသူကဘုရားတရားတော်နေနေဘူးလို့ခေါ်ဆုံးအာမေနပါဘုရားဘုရားဘုရားဘုရားဘုရားဒီလိုလိုက်လို့ဘုရားဟင်ဟင် မင်းတို့ဒီလိုလာပြီးလာနေလေသာလာနေလို့ကြည့်ကြည့်ဒီလိုလုပ်ကြကြည့်လို့ဒီလိုတောင်းလို့ဟုတ်လူတော့ကိုယ်လိုပဲဟင်ဟုတ်အခုမဟုတ်ပါဘူးဘယ်လိုကားရအောင်လဲဘယ်လိုကားပေးလိုက်တော့ပကုံးရောဘယ်လိုကားပေးလိုက်တော့ဒီလိုပါတော့ငါကလည်းဟိုထွက်တလားတော့ယူရတာဟင် နေလိုတာမီဟိုဟာလာသလိုဥက္ကလေးရေစာညာစာခွာပါတဲ့ဟာဆိုတော့ဒီအဝါဝီမေခွာပါတယ်မလားဒီဒီဒီဒီခွာပါတယ်မလားမေဒီတပြေဝါဝီပြည့်တယ်ကောင်းပြီဘာလဲဘောမဘာမတရားအရုံးလုပ်နေတာဟင် ဒီလိုဒီလိုသူနဲ့ကသူ့စားဘာဖြစ်လို့ဒီလိုတက်ပြီးတော့ပြီးကျွန်တော်ခံရရလဲကျိုးဖြစ်စီလေဟုတ်ကဲ့သူများတိုင်းဒီအဲကြီးပွားတာမင်းတို့တော့ဘယ်လိုလုပ်လို့ရှိမှာပေါ့ဘာလို့ပါရမှာလဲဟုတ်ကဲ့သူများတိုင်းဒီကြီးပွားတာသူတို့လိုရတာသူတို့ဘယ်လိုလုပ်ကြလဲနီးခုတယ်သူတို့ဒီလိုလုပ်ကြတယ်သူဘာလို့မရမှာလဲ ဟုတ်နော်သူတို့လာလို့ရအောင်ပေါ့သူတို့ဘယ်လိုလုပ်ကြလဲကြည့်သူတို့မတူဘူးတော့မတူတာကိုမတူနဲ့ဒီနောက်နိုင်ငံကတဏမာနဒိဋ္ဌိနဲ့လူတွေလူကိုပြန်ပြီးထားတော့တဏှာကြီးတယ်တဏှာကြီးတဲ့အတိုင်းအပြိုင်ဆိုင်မာနကြီးတယ်တဏှာကြီးမှမာနကြီးရတာကိုငါပိုင်လို့ဆိုသူတို့မှမများတဏမာနဒိဋ္ဌိနဲ့ဥဆောင်ထားတဲ့လူတွေလူတို့အာရှကမဟုတ်ဘူး ဟင်ဟင်သူကတရားပညာတမတိထုနဲ့ဖွဲ့ထားမတူဘူးဟင်တောင်းမို့သူတို့ကရုပ်ကျိုးတဲ့စိတ်တညံ့ချင်းဒုက္ခအစာကဟိုရုပ်ညံ့ဖြစ်နေစိတ်တက်တိုးတက်တူဘူးနေရာကလည်းတူကိုယ်မတူဘူးဝင်နေမှုပုံစံဟုတ်နော်တိဆောက်ထားပုံကမတူဘူးဟုတ်ကလားဟဲ့သူခိုးတယ်နာသူခိုးခဲ့ဆုံး တိုတက်မရှိကြပါမှာနော်တိုတိုင်းဒီမှာလည်းလက်မဆိုရနိုင်တာတွေကြီးတယ်ပါဟင်တိုတိုင်းဒီတွေကမတွေ့ဟိုကြီးပွားနေကြတာတွေအများကြီးပါပဲဟုတ်ပါဘူးဟင်ခုနတို့ပြောတဲ့ဆန္ဒဝရိယညာနဲ့လို့ကြိုးစားလိုက်တော့မရမှန်းဘူးလားဒီနောက်နေတာပဲဟင်အဲတော့ဒီရတို့တက်တာတော့ဘယ်ကြီးယူမဲ့ကကိုကိုယ်တိုင်တို့တက်အောင်ကြိုးစားတာပဲတရားတိုင်းကြိုးပဲမရှိကြပါနဲ့ ဒီကျိုးစားနေလို့ရပါဟင်ဟိုဝါလာအထွေများပြီးအဝေလဲနေနေလို့ငွေးငွေးငွေးပါပဲဟုတ်နော်အဝေများပြီးအထွေနဲ့အောင်ကျိုးစားကျိုးစားနေလို့နေလို့ရှုနေပါပဲဟုတ်နော်သူစာကသုံးတုံတုံပြောသေးတယ်ဟဲ့သူကလည်းရောက်တရရာပြောတတ်ပါပြီလေဒီလိုရတဲ့ငွေကိုဘယ်ခုပါလို့သေးတယ် ဆရာတော်ပြောသလိုတပည့်တော်စုပါတယ်ဗျာ၃မျိုးဘယ်လိုစုလို့လဲတပည့်တော်တော့ကို investment လုပ်တယ်ဗျာတော်ရကတော့ဒီလုပ်ငန်းနဲ့ထည့်အေးဟုတ်ပြီအေးဒီလိုပဲနောက်တပည့်တော်သူ့ဖို့လဲစုတယ်ဗျာအေးဟုတ်ပြီဗျာအေးအဲ့ဒါဖြစ်နော်အေးဒုစာက၄ပုံကြီးဒီမှာအမ၄ပုံတပုံကဘူစာဖို့အမဘယ်လိုလဲပါဖို့တပုံအမဟုတ်အဲတပုံက ဒီသားတို့သမီးတွေပါတို့ပြည့်စုံဖို့ပါတို့မိတ်ဆွေတွေပါရင်းနာရီထောက်ပံ့မှုပါရှိသေးတာဟုတ်ဟုတ်ကဲ့ဟုတ်လားတပည့်ကလည်းလို့အရေးပေါ်အတွက်ပုံစံတပည့်ကခုနကြံစုပါလောကနဲ့တန်ချင်းဒီနေ့ဝင်ဒေါ်လာတစ်ပေါင်းနဲ့ရင်းထားတယ်နောက်နေ့လည်းဒေါ်လာတစ်ပေါင်းဆိုနောက်နေ့ဒါပဲအရေးဒါပဲတက်နေတယ် ဒီနေ့ဒေါ်လာ1000ဆိုနောက်နေ့ဒေါ်လာ1000ဖြစ်မှာအရင်ကြီးအောင်ကျိုးသားတစ်နေ့တစ်နေ့ရင်းနဲ့တန်ထဲရတဲ့ဒီဘုံဘုံကလေမှန်ပါဗျာဟင်ဒီဘုံဘုံဒီဒီဒီတရားမှပါဘူးအဲဒီခရားခိုင်းမှာပါလာဟင်ပါလာဘူးဘုရားလူကျင်လို့ဗျာအဲ့ဒီလူကျင်လို့ဆိုရနေလောဘကြောင့်ထင်တယ်ပါဘူး ဟင်ဟိုပါတော့လူချင်းပါလို့လူတာရှင်ပါမဟုတ်ဘူးဟုတ်ရောလူချင်းပါလို့လူတာလေဟင်နေတကယ်ဟိုတတိညာနဲ့နေလူတာဟုတ်ချင်မဟုတ်ပါဟင်ဟင်လူဘုံကိုလက်ထက်ကလူဘုံလူလူလူအဲသူငါးယောက်ရှိတဲ့အိမ်ကြိုးစားပါလို့နော် တချို့လည်းမိဘနှစ်ပါးရှိတာကိုမိဘနှစ်ပါးရဲ့အဲမိမလားနှစ်ယောက်ရဲ့သားတစ်ယောက်ကြီးတောင်တကောင်ပြင်းကောက်လို့ရှိရင်တမ်းတမ်းလို့တဲ့အိမ်၅ယောက်နဲ့မှန်ကောက်ကြအောင်တော့ဒီလိုလာပေါ့လို့ဒီရွာအိမ်တော်ဦးကြည့်ပြီးလိုက်ပြီးဒီလိုလာနဲ့ကောက်အဲ့ဒါအနည်းနဲ့ညာဟိုအပူလိုနည်းနည်းလေးရှိတယ်၅ယောက်နဲ့ကောက်ရပါဆိုဟုတ်နော်ကောက်အဲဒီမှာဒီလိုဦးကြီးဖြစ်သူကမနစ်ကြတော့ သူ့အေရှင်မကိုပြောကြရတယ်ငါတို့ထမင်းတလုံးသာသူ့ပေးသမ်းပါအဲ့ဒီသူစားမိတာထမင်းလို့အေရှင်မပြီးတယ်သူကတော့ကိုင်းနေအဲ့ဒီဒိမှန်ကတော့ပတ်သက်စရာခရလက်တက်ကပ်ဟုတ်နော်အဲ့တော့သူတို့ရောအေရှင်မကတော့သူလူသေးတာငါလည်းလူပဲဆိုရင်ကိုစားမိတာတလူကိုသူ့ပါတဲ့ဖြစ်ရမှာ ဒီထက်ကရှိတဲ့မိကြီးပါကြီးများကလည်းငါတို့အတွက်လည်းသူ့ပေးပါဆိုရင်မိကြီးသားလေးကြထမင်းလို့ပါကြီးသားလေးကြထမင်းလို့နေလို့ရှိတယ်တိုင်ပဒနဲ့ထည့်ပြီးအားကလည်းသူ့ကလည်းသူ့ကျင်မာတွေထည့်ပေးပါဆိုသူ့သားလေးကြထမင်းလို့သူကိုသိပါတယ်ပြိတ္တံထည့်ပေးဟာငါလို့ငါလို့ရဖို့သူ့ကလည်းရှင်ခေကတို့လိုအိမ်မတက်ပြီးဟိုဆက်ခံမရှိဘူး အိမ်မတော်ဆုံးကနာကြတော့သူဟိုဘောတရားအလုံးစားပြီးလို့ဖြစ်တတ်တယ်ဒီတေကနေလေကတို့ကြတော့အာနာတော့အေးဘာလို့ကတော့ဘုမဆိုလို့ကောင်းမှမမဟုတ်ဘူး။မကောင်းလား။အဲမျိုးကောင်းမှုပြ။သူတို့ဒီကနေနေတာဟိုသူရဲ့ရှိခုခင်းရလောင်းရဘူးညာ။အဲ့ဒါတရားလုံးကြောင်းပြရအောင်။ဖရာတဲ့တက်ကလောင်းမယ်ကွာ။သူလောင်းသူပဲကွာ။အေးဒီအေးကြီးဟို ဒီကြွနေမှပြီးတော့ပြပြလေးရသူရေသူကနောက်နိုင်လေးကြီးကတော့ဘာလို့ပြောမလောက်ပဲကြောက်တော့မှာဖြစ်ကြောက်ကဒါမှသိသွားမလောက်မချင်းပြီးကြမလို့ရ ။အဲ့ဒါကဖုန်းသားတို့လား။ညာအောင်မရှိသေးရမလို့လားဘူးတဲ့။ဆိုတာလေကြော်ရင်းမှာဆိုတာကစေနာတူလိုက်တာလေ။ဆုံးပြီလို့ပြောရမှာ။အတူတူပဲကြော်ကြော်လကားပေါ့။အလကားမအော်ရ။လူလေးဆိုတာမှတော့တေနာရှိပြီးသားဆိုတာဟုတ်ပါဘူး။တခြားဘာသာကအစွမ်းရလူဂရောဟုတ်ရှိတယ်လားမဆိုပါဘူး။ဆိုပါဘူး။အဲဒါကိုတာလာတာအပြစ်မှပြတာတာရုခေါ်တာ။ဂရောဘုကိုတာရုခေါ်တယ် စေနာသူ့မှာကြိုတာဟုတ်တယ်သံဃာကဆိုလို့ကျွန်တော်မပုတ်တာအဲ့လိုကလားအဲ့တော့တန်ဃာတွေကြွလာဆယ်ဘာကြွားကြွားအဘာတရားကြွားကြွားအဲ့ဒီငါဆိုးသားလေးစာလေးထွက်လောင်းပါပဲလေဆယ်ခွင့်ရရင်ဆယ်ဘာပေါ်ကျမ်းသာလောင်းတော့ဘူးလေအာနာလူကြီးခတ်နေလို့မထင်နဲ့တရားလုပ်တဲ့ကဒီငန်းကိုငါးပါးဝယ်မှမျက်တာလို့ဆိုဒီငန်းကိုငါးပါးပဲဝယ်မှာ၆ပါးပဲဝယ်ရမှာ ဒီဒီဒီလမ်းကလူနေကြနေသူတို့ပြီးသားလေဟုတ်ကလားဗျအဲအဲ့လိုလူကပြီးတော့ဒုက္ခိတာအဲ့ဒီခိတံကသူစားရတပါးပါကိုမြင်ရှိဓမ္မသာပြည့်စုံပြည့်တဲ့နေရာပြန်ရကျောင်းတောင်းလက်ကအဘုံမခံဘူးတော့ဒလာနဲ့လူတွေဆိုအလဟတာမဖြစ်ဘူးလားလေဒီဒီစာယမတန်နဲ့ဆွေးကြတာတော့တရားကိုဖြစ်စည်းမှုနဲ့တရားတွေကဒုက္ခအပတ္တိဘုံမရဘူး ရှင်းနေရတာမဟုတ်စေတနာနဲ့ရောစေတနာဟုတ်ဟုတ်နော်ဟုတ်ရဘူးဒါမို့အပေါ်ဒုက္ခဘူးအဲ့ဒါကိုချက်တုံးကစခိုင်းတော်ရိုးနေတော့ကအဲ့လိုပဲသူကခေါ်လေအေးကြည့်တဲ့နေရာကအဲ့ပထမနေ့တော့ဟိုခေါ်လေအင်းကတရားလုံးသွားနောက်တော့ဒုဝင်မှပြီးတော့ကြွားထိတ်ကလာကြွားထိတ်တယ်ခေါ်လေအေးကြည့်တော့ပြန်တဲ့ပြန် ဒီလိုပြည့်တဲ့နေရာကပြန်အဲနောက်တစ်ခါကျတော့ရွာစိတ်မရှိလို့ဆူလန်းတိုင်းသွားတော့စောင့်နာမလာရဘုံတော်လို့လုံးလို့ဒုက္ခဒုက္ခအခုနဲ့ဒုက္ခကဘယ်လိုကြရလဲကြောက်ဒုက္ခလည်းအဲ့ဒီတော့သူတို့စောင့်နေမလာဘုံတော်လို့တော့စောင့်ကြရုံမဟုတ်ဘူး။ဒါကကျွန်တော်ဦးကြီးရဲ့နေရာကပြောင်းပါဦး။ စေသူဖြစ်နေသူဆိုအဲ့ဒါတော့မနဲ့လူပေါ်လူကြီးဟင်အဲ့ဒါနည်းနဲ့အဲ့တော့ဘယ်ဒီခုလိုလူရဲ့ဘုစေနာတခုအကျိုးပေးတယ်ဒီလိုဆိုလို့ဒီတလုံးစာနဲ့စေနာတခုအကျိုးပေးတယ်ဲ့တော့ဒီလိုကြည့်တော့မြို့ဒီမှာဒါလေးယူကြည့်လိုက်တာညာလေးယူကြည့်လိုက်တာလည်းလောဘမင်းမပါဘူးလား တော့ကမပါဘူးလားပါပါဘူးဒီရေရောင်းနေချင်းဝဒါလေးပြစီမှာကိုရဘာဆိုရလဲဒါကိုနေမပါဘူးလားပါပါဘူးဟင်ဟင်ဘယ်နဲ့ဒါလေးပါတာသိဟင်ကိုဆုံးတယ်လို့မှာအဲ့ဒါပါတော့ဘယ်ဟာကမြတ်သိဆုံးတယ်လို့ကမြတ်တယ်ဘယ်ဟာကဆိုကြရတယ်ဒီတောင်ပင်တစ်ပတ်ကိုခရီးချစ်တူဒီဒီကိုခရီးချစ်တူအဲ့ဒါ တကယ်ကိုလည်းတဘဝပဲလေမြေခါလည်းတဘဝပဲစေတနာတစ်ခုကိုဆိုတော့ဒီဆုံးလို့မှာလောဘလည်းပေါ့ပကာသနာလည်းပေါ့ဘာလို့မဟုတ်ဘာဝတယ်စင်ကြယ်ဆုံးတယ်ဘာဝတယ်တောင်းဖရာချီးကျူးတာဟဲ့ဒါဖရာလက်တက်ကပြုနေဟုတ်လားဒီတောင်းဒါမနဲ့ဆိုတာမနဲ့ဆိုတာအဲတော့သူနဲ့ထမင်းတလုံးနဲ့ငါတို့ကူပါတော့ကွာအားရဆိုတော့လေတကယ်ကိုတွေ့ကြည့်ပါလေအစ်ဘောင်းဘလောက် ဘယ်လိုလုပ်ကြလဲဒီလိုဆိုအလုံးနဲ့ဘယ်လိုမှပြင်ရင်းတယ်ဒီအစာနာပြေတော်မြတ်ပါနေတယ်ချက်ဟုတ်တော့ဒီအဲ့ဒီအခြေအနေကိုသူ့လိုက်လို့ရှိရင်တထိုင်ကျွန်းတာတော့တော်ပြီခကြီးရောက်ပြီပြည့်စည်ကြတော့ဟုတ်တထိုင်ကြတယ်ဆိုဘိတ်ခွေယူလိုက်တာနဲ့တလုံးချင်းတလုံးချင်းတစ်နှစ်365လုံးနဲ့ပြည့်ကြည့်ကြည့်ပြီးကျေး ဟိုတခိုင်ရင်းဟာကျတော့လောဘလည်းပါမယ်ပနာတနာလည်းပါမယ်ကိုပါမယ်ဟိုတလို့ပါဘူးဒါမင်းရဲ့ဇူတာညလည်းလည်းဇူသူ့ဘူးလားညအိုးဘုရားဒီကောဘာဇူတူလားတို့ဘူးမင်းဟေးအဲ့ဟုတ်ပြီဟောဒီခုနကတို့တိုးရပြောလို့ရှိရင် ဆိုတာရိုးဒီဘူးတလုံးသာဆွဲရပါတယ်လူကြီးရောက်ဒီတော့ကတခြားဟိုစာပလာပါမမရှိတော့လေဟုတ်နော်ရိုးဒီဘူးကလို့ဒီဇမကညနေကြတော့အဲဒီဘာလို့ရတယ်သူစာအိုးတွေကနေသူအိုးတွေငါလုံးဆုံးချဲချဲပြီးတော့တလက်ခုတ်လိုက်လူဘုံဆိုတော့ပုံတဘုံနဲ့သူ့ကပါဖြစ်ခဲ့နမေတာနမေသူဆိုပြီးဟုတ်ပါဘူးဟင် အဲတော့သာသနာအတွက်အဘူကိုမှုလူသေးလို့ပါဘူးကိုစားမဲ့တဲကလူတာနော်ကိုစားမဲ့တဲကလူတာဒီလိုဆိုရနေတယ်ရနေတယ်ကိုစားမဲ့တဲကလည်းကိုနာဟာတလည်းပဲတလည်းတလည်းပဲလေအစ်ကိုတစ်ခက်ခေါ်မှာပေါ့နော်ဒါမှပြောရင်တော့မျိုးစီဘူးကတလည်းခုဘူးတလည်းမယ်လို့စာသာသုံးတာကိုမှာဒီတလည်းပဲမျိုးစီဘူးကဘူးကဒီလိုရတာလူကဘုံနဲ့ထည့်ထည့်ပြီးတော့ တစ်နှစ်ပြည့်ပြီအိမ်ပါဆိုလို့ကအိမ်ခရလက်ထက်ကလူကလူကြီးဟုတ်အိမ်ပါဆိုရောတိလပိခာစင်ကြယ်တဲ့အာငါတော်တွေကြွမှရင်ဒီအိမ်ပါစင်တာကိုသမားပြီးတော့အဖိုးတွေဘွားတွေကငင်းလို့မဆော့တော့ဘူးခဲ့ သူလည်းဟိုကိုကြီးပွားကြီးကြရင်လည်းရောပါတိလာတော့လုံကြီးဟုတ်ပါဘူးဟုတ်ရောနားများမလုံတော့မလုံတော့ငါးပါးလောက်တော့လုံကြီးခဲ့တာအဲလိုတိလာရှိတဲ့ကိုကြီးပွားကြီးတွေဖိတ်ကြားတာငါပေးတပါးတာနိုင်တပါးအဲဒီစုထားတဲ့ဆံတွေကနေပြီးဆောလုံဖို့ပြီးတော့ကိုရှင်လုံဖို့ဖန်တီးရတယ်ဖန်တီးပြီးအဲ့ဒါအိမ်ကိုပြင်ပြီးအာတရေကင်းဆုံးကျူးတာနားလေဖန်တဲ့ဖက်တာ ဟင်ဟင်အန္တရာယ်ရင်းကျွေးရတာစအဲ့အဲ့တော့ဒီမနေရောညနေရောကဲအလှူလွတ်သလားဟဲ့ဒီဒီလိုကြည့်နေတာအလှူဟဲ့သူနိုင်ပါမလားဟင်ကိုခါကြတော့ဟဲ့ဒီလိုသူနိုင်မှာဒီလိုတိုင်းပြည်မှာတော့ဟိုသုံးခါမဟာရှိဒီမှာရှိမှာဟင်ရှိတယ်ငေါ့ခုကလည်းဟာဟို တော်ဘူးလေးဆရာတော်တရားကြီးအဲဒီကြွားတော့ကြောက်စင်တော့မှပြင်းပုံးလို့ဆရာတော်အိပ်ပါသွားတာလေဆရာအဲသူတို့တိုက်ခန်းရှိသွားရတယ်ထောင်းကထွက်နေပေါ်လာတယ်ဗျဟင်အဲခါကဘယ်လိုလဲလို့ဆိုတော့ဘယ်ခါလဲလို့ဆိုအဲတော့ဘုရားကိုအာရုံပြုကြတယ်ငါလို့ဆိုငါလို့ပါလေဟင် ဥက္ကဋ္ဌကလည်းဥက္ကဋ္ဌပါမိတာလူကလေးကိုပြီးတာပဲနည်းနည်းနေသာလာပြီးတာပဲဘာပြီးလဲဝန်ကြီးသာလာပြီးတာပဲအဲဒါသံဃာကိုအော်ဖရာဆိုလိုက်ရင်ဓမ္မိလိုက်တာနာဒီလိုဖြစ်နေတယ်ဒီလူကြီးလာလို့မဟုတ်သူ့ဆောင်ကြံဆက်နေလို့ဘယ်လောက်လုပ်နိုင်မှာလေးကျတဲ့လူတော့ဘူးနော်ဟုတ်ပါဘူး50 60ဆိုအာရုံကြီးခုဖြစ်ဟုတ်ပါဘူး60တိနေတော့ဘူးနော်ဟုတ်ပါဘူး50လောက်ဆို သိသွားကိုမပါဘူးမှာပါပါတယ်သာလို့ရညာနာပလလို့တုံးတယ်အဲ့ဒီချိန်ညာနဲ့တော့ရတော့သာအာဟုနဲ့သာပါလို့ကိုကြွန့်ကျင်လာလေးတော့လေအမိပါလို့ထိုင်ပြီးညာနဲ့အာဟုရတယ်လေးပဲဒီကဘလသတ္တကလို့သာလို့တုံးကိုကိုအထားရှိတာအဲ့ဒီလေးပဲလောက်ပဲရှိတာလေဒီအောင်တာနေလို့တသက်စာအတွက်အဲ့ဒါနဲ့ပြီးမှလို့ဟုတ်နော်ဟင်ဟို9နှစ်6နှစ်က တသက်စိတ်ကြီးอ่ะအဲ့ဒါတသက်သာတို့ပညာဝေါ်စာအဲ့ဒါအဲ့ဒီမှာလေလို့ဝေါ်စာကောင်းကောင်းတွေ့နိုင်လို့ဟိုချမ်းချမ်းသာသာနေရမလို့အဲ့ဒါကပညာစာချင်းကဝေါ်ဝေါ်စာသိစိတ်လို့ကြီးလားဒီလိုနာကြတဲ့ချိန်မှာသာသူလေလို့40တို့သူ့တော်စိတ်တော့မဆုနိုင်လို့ဒီတိုင်းနဲ့ပြီးဟင်ဒီကတိလာမေးကြီးမိမိဘာလို့ဆိုတခင်လားကြုံပါတော့ဘူး သူတို့တော့ပိုင်ပါပဲဗျာဘာကြီးမှမပိုင်ဘူးပိုင်ပါပဲဗျာဒီဘာကြီးမှပိုင်လို့ဒီဒီဒီဒီတခိမကိုခိုင်တော်လို့ရင်းပိုင်ဥခိုင်ရင်းဒီအောင်ရှိမှာပါပဲတော်တော်နေပိုင်မှပိုင်ဘူးဒီဒီကားကိုသူ့ကိုခုနဘူဘူလူကြီးပြောပြရင်တော့ဒီလားဒီဒါဖရာလက်ကလူဘူလူကြီးအဲ့ဒီတိုင်းနဲ့သူကဒါနာပဲယူသွားတာ ဆိုလာတော်ကြီးတာကာတို့လားဆာလာငါရနေတိုင်းပါညာရှိတာဆိုတန်တဲ့အင်းကအင်းကြီးနဲ့တွဲဒီစီရနာလေးဟာသူငါထက်ရင်ထက်တော့ပဲလို့ဆိုလို့ပါဘူးနော်ဆုံးကောင်းမကောင်းနဲ့ဆိုရင်စီရနာထက်မထက်နဲ့ပိုင်းစီရနာထက်ရင်သိနေတာပဲတို့ဘုရားတဲ့ကောင်ပေါ်ပေါ်ကိုလေးလူသားနဲ့ဟိုလာပါနာသမီးဖြစ်တာကြားပါတော့ကဲလို့ဟုတ်တော့ဒီမှာသာဘာကိုလိုဒီလမ်းလို့ ဟိုတော်သွားပြီးတော့စားဖို့ရအောင်ပတ်ပတ်ဖို့လေဒီကြောင်းမှုကိုလောထားတာပြောတာပတ်ပတ်ဆုပ်ကိုဒီပတ်ပတ်ကိုလေနာတော့စားဖို့အေးဒါလေးဒီမှာကတ္တပကိုလည်းသူစားမဲ့ဟာလေးကိုဟိုပြိတဲ့တဲ့ဆောင်အဲဒီဒီဆိုအဲ့ဒါလေးအာရုံပြုနေတဲ့အတွက်ဒီမှာငါသမီးကြွားဖြစ်တယ်လာပါလာသမီးဒီဖုန်းတစ်ဖက်တော့တောင်းတာဘူးရှိဘူးဒီကငါထစ်ထားတဲ့ဆိုင်နော်ဟုတ်နော် ရုံးပြီးတော့ဘသူမျိုးပဲတော့မှမသိဘူးတာကာဖြစ်ခုစီနတ်ပြည်မှာတော့ပုဂ္ဂိုလ်နဲ့နေဘူးပုဂ္ဂိုလ်ကတန်ခါအာရုံပြုတာလေတန်ခါဗျာဟုတ်တန်ခါရုံးပြီးတာဟုတ်ဗျာဘသူမျိုးပဲတော့မှမသိဘူးတန်ခါအဲ့တော့တန်ခါဟဲ့ဆိုသူလိုက်တာတန်ခါနေသူကခုတန်ခါဟဲ့ဆိုသူလိုက် မှန်ပါလေဗျာမပါဘူးလေသာဓုတဲ့သံဃာကားနဲ့မတိုက်ကောင်းကောင်းဘူးဟုတ်ပါသူသာဓုတဲ့သံဃာတို့ဆက်စုတာလားသူလားသူပါရဲ့ဗျာဒီမှာဘာဝင်လဲနာမ်တဲ့တဲ့လူကြီးအားရဘူးလို့တော့နေတာဘုရားဘုရားတဲ့တက္ကသိုလ်ကိုလူနေဒီခုနလေးပုံပုံကြီးကိုယ့်အတွက်အများဆုံးအောင်ရန်ကျူးတာတပုံကအများဆုံးတက်ဆောက်ရှိရ ဒီဟာကပြောနိုင်ကြီးတခုလုံးကိုအဲ့ဒါကိုရေရန်တက်ဆောင်ထားဟုတ်လားအရင်ကကိုကြောင်းတပည့်ကြောင်းဖြစ်ဟုတ်လားရှင်မျိုးတွေတို့ကဟိုကိုဒီကောင်ကြီးကိုကြောင်းစိတ်တို့ဘာလဲလားတပည့်စားတာတပည့်ဒါခရပဲပြီးတဲ့ဟာအဲ့ဒီကျူတာဒီနောက်လာပြီမလားနောက်လာပြီမလားလေဟင်အလားတော့အောင်ပြောဟင်အဲ့တော့ဒီညီညီနဲ့ကိုနာကပြန်ပါတာလည်းပြောပြီးပြီညာမတာကပါတော့ ပြေနော်ပိခါဘွားတိလာပြောတာဟုတ်ကဲ့အဲဒီတိလာနဲ့ဒေတာတတမလို့ဒီလိုကဖန်ဟင်တတာပိချရတယ်တတာထဲ့ဝချက်တယ်လို့ပဲဆင်းနေမှာလို့ဟင်တရာတာရှင်တာရှင်တို့ဂျိုးတာရှင်လာလို့ဟုတ်နော်ပြီးတော့စေရနာပဲသာသနာတော်မှာထောက်ပံ့လို့တဲ့စိတ်ကြီးစေရနာလို့တုံးတာဟုတ်နော်တတာနဲ့စေရနာဆရာမင်းတို့ကပြောတယ်အဲ့တော့ဒီမှာယူရင်းကြီးရှိတယ်ဟုတ် တို့မှလည်းတွေ့ပြီ။ဒီမှာဆိုရင်ညမဒါနာပွားရှိတော်ကိုလုံးမလား။ဟုတ်ပါဘူး။ညမဒါနာပွားရှိတယ်ညမဖြစ်ဘူးလို့ယူပါ။ညဖြစ်မှာပဲ။ဟုတ်လေ။ဟုတ်အဲ့ဒီဒီတိုင်းဒီအောင်ကိုဖြစ်တော့သူ့ချင်းဆိုင်မဝင်နိုင်ဘူးလားဟဲ့သူ့ချင်းဆိုတော့သူ့ချင်းနဲ့တိုက်ဝင်လာပဲသူ့ဝင်ဝင်ဆက်မှာ ရှင်းနေရည်တွေဒီတဲသွားလို့ဒီမရလာမဖြစ်ဘူးဟင်ဘယ်လိုလဲဒီလိုဖြစ်လို့လားမှန်ပါဗျာဘယ်လိုလဲဒီလိုလဲဒီကမ္ဘာဆိုင်နေမှာဟင်ဒီလိုတော့ဘယ်လိုလဲဆိုမှမန်းဒီကောဟင်ဒီကောဖေးခံရပါနဲ့ဒီကောဖေးလို့ရပါဘူးဟုတ်ပါဗျာဟုတ်ပါဗျာဟင်အနေရာတို့စာကားဆိုတာပါတော့ အပူကြုံတော်လဲဖျားကုန်အာယုံမဖြစ်ဘူးဒုက္ခယုံတော်လဲပဲစကားကုန်အကုန်မညွတ်ဘူးဟုတ်အခုဘယ်လောက်ကြုံလို့ခဏကိုကြည့်ရှိတယ်။ဒါကအများကြီးကိုထွက်နေတာတော့ဟုတ်နော်။ဟင်အများကြီးဖွင့်တာ။တတိအများကြီးရှိနေတရားသိနေဘုရားနဲ့တန်ခါလို့လို့သိနေဆို။တတိရှိလို့တရားသာမှမသိဘာမှမတတ်နိုင်ကြမှာပါစေဆိုတော့တရားတော့ အမေအရာအရာစိတ်ကပွားနေတရားတွေအဲ့ဒါဆိုနေဒီလိုကြည့်ခဲ့တယ်ဒီလိုဘုရားကအရာဘယ်ခါဆိုအာရုံပြုပြီးတော့ဒီလိုဒါဆိုဆရာမျိုးဒီလိုမျိုးအဲ့ဒါမြတ်ဘုရားပြောတာကြတယ်အေးအေးအေးမြေကြီးညမတာလာချိန်ကိုမခွင့်လို့ရတော့ဘူးညာ စိတ်မဝင်မှလည်းအဲ့ဒါဗမာတွေထည့်ထားဟုတ်ကလားဒီကေမောတို့ကြပါတို့ဗျာဘောဓာတာဘောဓာတာဘောဓာတာအာရယံဝစီကံဘလောကံသဗ္ဗဒေါသသာကိသောအပြည့်တို့ကိုသောပါစီစီအကျိုးမှာ ပထမဒုတိယတတိယတတိယတတိယသုံးတိယအောင်ဒီဝါယရဏဒီဝါယရဏသံဃာယရဏယရဏသုံးပါးယရဏဒီမြတ်သက်ဆုံးမူ၏ရှိခိုးသောမြောမရှောဘောဟာဤရှင်များ Sotenyane lakini kutipati maso katoka yako ipanoma kutu kasiri nazo ku ichamba ke ku ichamba ke ku ako kaya ku kato kato kato kaya ku iwa da pili ku chamba ko ku chamba ko ku ku ku loki loki sakamo chamba ko chuti ya ku ku ku ku ku ku ku ku ku ku အပန်ဖယံစီတိအာရမစီအမင်းတော်စေမြဖြစ်ကြပါစေ။ဒီလိုဒီလိုပြရပါမယ်နော်။ပြပြ။အာဘန္တိ။အာဘန္တိ။ဒီလိုပါ။ဒီလိုပါ။ ရှင်ရမှာပါလားတော့ရှင်ရမှာပါလားဘုရားသခင်ရှင်ရမှာပါလားမာဒီယာမာဒီယာဒီအရှင်ဘုရားရှင်ရဘုရားတတိတို့တိဘုရားတတိတို့တိဘုရားဘုရားမာဒီဘုရားဒီရှင်ပါတော်ရှင်ပါတော်နာဒီယာဒီယာတော်ဘုရားဘုရားအာယုသောတိသာတိသာယိရှင်ဘုရားရှင်ရဘုရားဒီလိုဒီလို

သံဃာတဒီမှာသံဃာတဒီမှာရှင်ဘုရားတရားတတိတော်ဒီတရားတတိတော်ဒီပေဒီဖန်နေအပေရောဘာသူအလုံးမူတရားအလုံးမူမြောက်မြောက် ရားရှင်ရဲ့တရားရှင်ရဲ့ဣဇာတုဣဇာတုဣတုတိတိုက်တော်ဣတုတိတိုက်တော်သစ္စာလေးပါးကိုသစ္စာလေးပါးကိုသိကြည့်နေ၍သိကြည့်နေ၍ရိတ်ပံတို့ရိတ်ပံတို့မောပြုကြံသမာဓိဉာဏ်ကျိုးငါကျိုးငါသင်္ဃာအစရှိတော်သင်္ဃာအစတော်လူစေဝတ္ထုလူစေဝတ္ထုဥဒိတို့ဘုရားဘာဝနာတော်၌ဘာဝနာတော်၌ဆောင်လေဆောင်လေတော်မူသောရှိတော်မူသော ကောင်းတို့သာသာရဲ့ရှင်ကောင်းရှင်ကောင်းရှင်မြတ်ရှင်မြတ်ကောင်းမှုကောင်းပါသက္ကသက္ကဥတ္တံပါဣဒုရာတိစေတေရှင်ရာတာမိစေယပိယယုမာသဇတိအာဝေမဟာဘောဓိရှင်ပေရှင်ရာယာတတိတော်ဣယာဝိယောဣဒါနာဟုတုတိဣဒါနာဟုတုတိယာတတိတော်ဣယာတတိတော်ဣသီလဟုတုတိသီလဟုတုတိအာ သောတရားအာဘောယဒီပါတို့ဤဒီပါတို့ဤကိုယကိုယကိုရောဖြစ်သောကိုရောဖြစ်သောဘုတုဘုတုထောက်အပ်အထာဝါဖြစ်ပါစေသာဖြစ်ပါစေသာဆေနဘုရှိရရာသမ္မာတိနဘုရေဘုရေသောသံဃာပတိတရားဖြစ်အာဘာဒီတနာဘုရေတိနာဘုသိက္ခာယေကိုလိုစွာပုံကိစ္စပြုနေကြသည်စပိဇောတိရာရာ